မိမိတို့ရဲ့စိတ်ဓာတ်ကလေးတွေခုခံကာကွယ်ရေးကောင်းဖို့ရာစိတ်ချမ်းသာခြင်းရဲ့နိလန်းတွေရှာဖွေပြီးတော့လိုက်နာရင်စိတ်ခုခံအားကောင်းပုံကိုကိုကြပါရင်လိုက်စားတဲ့ပုဂ္ဂိုလ်ဟာစိတ်မှာအဲကိုယ်မှာခုခံရေးကာဝေးကောင်းပုံပေါ့လေနိုင်စီပြီးတော့ပြောသွားပါတယ်ဒီနေ့ ဘယ်ပုံဘယ်နည်းစိတ်ခုခံအားတွေကောင်းအောင်ပြုလုပ်ရမယ်ဆိုတဲ့အချက်တွေဆက်လက်ပြီးတော့ဖြည့်ရှင်းပါမင်းရပြောခဲ့ပါတယ်မိမိရဲ့တဏ္ဍာမှာလောဘဒေါသအစရှိတဲ့အနှောက်အယှက်တွေကင်းကွာမှုဟာဤလမှန်မှန်ဖြောင့်မြတ်စွာရှင်းသုံးမှုနဲ့စတယ်ရှင်းသုံးမှုအမှုရှိနေတယ်လို့ပြောခဲ့ပါတယ် အဲ့ဒီဖြောင်းမတ်စွာကျင့်သုံးမှုဟာဘာနဲ့ဆက်ဆက်စလဲဆိုတာပေါ့လေအဲ့ဒါလေးဒီဆက်သေးပါမယ်ကျန်ကများမှာပြထားတာသာသတ္တမသဝနာဒီနာလို့ပြပါတယ်သာသူတို့အနောက်ချက်တရားတွေကင်းကွာရေးအတွက်သီလမှန်မှဖြောင့်မတ်စွာကျင့်သုံးခြင်းဒီသတ္တမသဝနာဒီနာသဝနာဒီနာ မြတ်စွာဘုရားအဆုံးအမဖြစ်တဲ့သူတော်ကောင်းတရားလိလာမေးမြန်းနာယူမှတ်သားမှုနဲ့ဆက်ဆက်လို့ရှိနေပါပြီတဲ့အခုတတိပဌာန်အဲမြတ်စွာဘုရားဆုံးဆုံးမတဲ့အတိုင်းနိလမှန်မှန်ချက်မှတ်စွာကျင့်သုံးမှုဆိုတာအမှန်ကတော့ပိဿာလေးပါးတရားကိုကြည့်ဖို့အတွက်ပါပဲ။ အဲ့ဒီသစ္စာလေးပါးသစ္စာလေးပါးတွေကရှေ့ပိုင်းဒုက္ခသစ္စာနဲ့ဒုတိယသစ္စာကိုဝတ္တသစ္စာလို့ခေါ်ပါတယ်။သူကလည်ပတ်ပြီးတော့ဖြစ်တတ်တာမဟုတ်လို့နောက်ပိုင်းနှမျိုးကိုတော့ဝိဝတ္တသစ္စာလို့ခေါ်ပါတယ်။သူကဆင်းရဲပြီးအလယ်ရက်သွားအလယ်ရက်ကျုံးရဲ့အကြောင်းဖြစ်လို့ဝိဝတ္တသစ္စာလို့ခေါ်ပါတယ်။တနည်းအားဖြင့်ရှေ့ပိုင်းသစ္စာနှစ်ပါးကိုလောကီသစ္စာလို့ခေါ်ပြီးတော့နောက်ပိုင်းသစ္စာနှစ်ပါးကိုလောကုတ္တရာသစ္စာလို့ခေါ်ပါတယ်။ တရားရှိမှတ်တယ်ဆိုတာလောကီတစ္ဆာနှစ်ပါးကိုပဲရှိမှတ်လို့ရပါတယ်လောကုတ္တရာတစ္ဆာနှစ်ပါးတော့ရှိမှတ်လို့မရပါဘူးဘာဖြစ်လို့လဲဆိုတော့လောကီတစ္ဆာကကိုယ်မှာကရှိနေတာပဲဒွါး၆ပါးကဖြစ်ပြနေတဲ့ယုံနာတရားတွေဒုက္ခတစ္ဆာတိုက်တဲ့တရားတွေဒီလိုဒါတွေကိုအကောင်းထင်ပြီးတော့ตายရတယ်ဆိုတာလည်းตายတတ်မဲ့တဲ့သဘောတွေလည်းထိရှားရှိနေတာပဲလောကုတ္တရာတစ္ဆာကတော့သုတ္တနာမှာ ဖြစ်ဖူးသေးတာမဟုတ်ရင်တွေ့ဖို့ရှိလို့မရပါဘူးအဲဒီဘုဒ္ဓခေါ်တဲ့လောဘတရာသစ္စာနှစ်ပါးအပေါ်မှာတော့အဲဒီသစ္စာနှစ်ပါးဟာစိတ်ထလိုအပ်တယ်ကန္တပြည့်သက်စရာကောင်းတယ်ညံလို့စရာကောင်းတယ်လို့သူတို့ရဲ့ခုံကိုကြားဘူးယုံမျှနဲ့ကိစ္စပြီးစီမှုညှင့်ထားရမှာပါ ကျန်သစ္စာနှစ်ပါးပေါ်မှာတော့အပိုင်း၅ပိုင်းကျမ်းဂန်များမှာပြထားပါတယ်။အဲဒီအပိုင်း၅ပိုင်းက၁ဥက္ကဟ၂ပိပု္ပ္ပာ၃သဝနာ၄ဒါရဏနဲ့၅သမသနာလို့ဒီလိုပိုင်းပြီးတော့ပြထားပါတယ်။အဲဒီ၅မျိုးတွေကဥက္ကဟဆိုတာလေ့လာမှုပေါ့။ဒါတွေကဒုက္ခသစ္စာခေါ်တယ်ဒါသမုဒယသစ္စာခေါ်တယ်ဆိုတာသာပေအရာပေါ့။ဒါယုတ်ခေါ်တယ်ဒါနံခေါ်တယ်။ ဒီယုံနာတရားတွေကမျက်စိနာနာအစရှိတဲ့တဘာ6ပါးမှာထင်ပေါ်နေအကြောင်းတိုက်ဆိုင်နေထင်ပေါ်နေကြတယ်စသည်ပေါ့ရှုခွင့်ရှုခွင့်အာယုံတွေပေါ့ပြီးတော့ရှုမှတ်ပုံတွေပေါ့လေအတင်ကြရပါတယ်ရှုမှုဆိုတာစာပေအရာအဲ့ဒါဥက္ကဟလို့ခေါ်ပါတယ်အဲ့ဒါဆံလိုက်ပြီးတော့လက်တွေ့ပြောလို့ရှိရင်ခွန်ကြီးတို့အခုယောဂီများထိုင်ပြီးတော့နေတဲ့အခါဝမ်းမိုက်ကိုစိတ်စိတ်ထားပါသိရှိကျွင်းလိုက်မယ်ဖောင်းတက်လာလိုက်မယ် အဲ့ဒါကိုဖောင်းတာကိုအဲဖောင်းတာကြီးရရုပ်လို့ခေါ်တယ်အဲအဲ့ဒါလေးကိုမှတ်နေတာကနာလို့ခေါ်တယ်လေထိုးလိုက်လို့ရှိရင်ပိန်ကျသွားတယ်ဒီပိန်မှုခေါ်တဲ့လူချတဲ့သဘောကြီးကဒါရုပ်ခေါ်တယ်အဲ့ဒါလေးသိနေတာနာခေါ်တယ်ခြားခြားကိုယ်ထဲမှာကိုယ်ဓာတ်လေးကအေးတာတောင်းတာတင်းတာလောက်တာစသည်ဒါတွေကရုပ်ခေါ်တယ်အဲ့ဒါလေးလိုက်လိုက်ကြည့်နေတာနာခေါ်တယ်ကိုယ်ကျင်တာကနာခေါ်တယ်ကိုယ်တာကရုပ်ခေါ်တယ်စသည်ပေါ့လေဒီလို ရှေ့ဥဆိုတာလက်တွေ့အထုတ်တအောင်ဆိုပြီးတော့လေ့လာတဲ့သဘောပါပဲဘာဟခေါ်ပါတယ်နော်ပြီးတော့လုံလီလုံဟန်နေလေ့လာရမှာပြည့်စုံလေ့လာရမှာမရှင်းတဲ့အချက်တွေလည်းရှိတတ်ပါတယ်အဲ့ဒီမရှင်းတဲ့အချက်တွေရှိရင်ဆရာကအဖန်ဖန်ထထမေးရတယ်အဲ့ဒါပရိပု္ပ္ပာခေါ်တယ်ခုဒီဟာယောဂီတွေကတော့မေးတာကတော့ခြားခြားလျောက်မေးတာတွေရှိပါတယ်အမေးကတော့အမှန်တန်ထူကြပါတယ်နော် မေးမြန်းတော့ဉာဏ်တိုးတက်တာပါပဲတကယ်လို့သူတို့ကမမေးဘူးဆိုရင်ဆရာကသူတို့မေးမဲ့အချက်ကလေးတွေလမ်းဖော်ပြီးတော့လမ်းရှင်းပြီးတော့ပေါ့လေပြီးပြီးတော့ဖြည့်ဖြည့်ကြရတာမျိုးလေးတွေလည်းရှိပါတယ်မေးတာကောင်းပါတယ်မမေးမများဉာဏ်မြင်ကန်းတယ်မမေးများလို့ရှိရင်ပြီးလို့တဲ့အချိန်ကလေးတော့ဉာဏ်အမြင်ကန်းတတ်တယ်စုံစမ်းဉာဏ်ကြည့်ပြီတဲ့စူးစမ်းလာဉာဏ်ကြည့်ပါတယ်တဲ့ဒါကျက်ဆောက်ဆရာလည်းဟောကြားထားပါတယ်တရားပုဂ္ဂိုလ်တွေဟာသိမေးဉာဏ်ကထူတော့ ခြေလေးတွေရပြီဆိုလို့ရှိရင်သူတို့ဉာဏ်လေးသိကြည့်ကြတာသိကောင်းတယ်မှာမိခါတဲ့ပုဂ္ဂိုလ်မူးလောက်သွားပြီလို့သူတို့ကတော့ခြေလေးတွေရသွားလို့ရှိရင်သူတို့အတွက်အကျိုးရှိသွားတာတိလို့မရှင်းလို့ညှိနှိုင်းလို့လို့ပေါ့လေနေပြီဆိုလို့ရှိရင်အဖြေကိုပြီးတော့မှာပဲအဲ့ဒီအဖြေကိုရှင်းလင်းချက်တွေကိုတကယ်လူလူချင်းရင်နဲ့နာယူဖို့သိရေးရှိပါတယ်အဲ့ဒါဟာသဝနာလို့ခေါ်ပါတယ်မေးပြီးတော့ ကြာကြာနာနာယူတည်တယ်နဲ့သူ့ဆိုင်ဆိုင်နိုင်မှုမရှိဘူးဆိုရင်မိရကျိုးလည်းမနှက်ပါဘူးရှင်ရကျိုးလည်းမနှက်ပါဘူးအဲ့ဒီပိုင်ဟာသိအရေးကြီးပါတယ်ပြီးတော့ကဘာကျော်ဖြစ်တဲ့တကယ်ပညာရှိကြီးလည်းမဟုတ်ဘူးဆိုတာတော့နားလည်ထားပါမယ်ပမာပြေကမာစီဆရာတော်ဆရာကြီးတဲ့ပဲကမ္မထမ်းဆရာတစ်ပါးပဲဆိုတာတော့အဲ့လောက်တော့နားလည်ထားပါပေါ့မိရဟာဘုန်းကြီးကြီးလို့ရှိရင်လည်းပဲဒီဥဒါရနဲ့ဒီတည်းပြန်ဖြေပြပါမယ်ဘုန်းကြီးကဒီပိဋကကို အကြက်ကင်လေးကိုလေးမေးတော့မှာပဲဆိုပြီးတော့ကြောက်လို့ကျူရင်ကဝဲတဲ့အနေနဲ့ပြောတာတော့မဟုတ်ပါဘူးဒီပြိတ္တတရားလည်းပဲတယောက်ယောက်မှဘုန်းကြီးကအကြက်ကင်နဲ့လူပါပါဘူးဘယ်လိုလဲဖြစ်စေဘုန်းကြီးစာရင်းနဲ့လက်တွေ့ပေါ်လေးနှစ်ခုပေါက်စားပြီးတော့ရရှိတဲ့ဘုဒ္ဓတာလေးရောဒီပြိတ္တလူသမားလေးတော့ဘုန်းကြီးတတ်နိုင်တယ်ကအကူကြီးပေးသွားလိမ့်မယ်ပေးသွားနိုင်တယ်ဆိုတာတော့ယုံကြည်ထားပါတယ် အဲ့ဒီလိုပေးတာတော့မှဘုန်းကြီးကဘာသာစကားမကျွမ်းကျင်တဲ့အတွက်ပေါ့လေအခုဘိက္ခုအဲ့ဒါစိတ်ဓာတ်အကူအညီရပါတယ်ဘုန်းကြီးတရားအကူအညီပေးရတာဘာနဲ့ဒီလဲဆိုတော့အခုဘိန်းနှဘိန်းပါတဲ့လဲလို့ပေါ့ဖြစ်နေတယ်ဘိန်းနှဘိန်းပါတဲ့လဲဟာဘိန်းနှဘိန်းနဲ့တွန်းလို့မရဘူးရွှေ့လို့မရဘူးနှစ်ဘိန်းပါမှာဟိုဘက်ဘိန်းဒီဘက်ဘိန်းညဆိုတာဖြစ်နေမှာဘုန်းကြီးတက်တယ်လည်းပဲတဘိန်းနဲ့လည်းလို့လည်းမဖြစ်ဘူးတွေ့ကသိတာတစ်ပါးနဲ့လည်းပဲဘိန်းနှဘိန်းနဲ့လည်းလို့မဖြစ်ဘူး အဲဘိန်းနှဘိန်းညီငှက်ဆိုတာလဲနေမှာဒီလက်ဟာရွေ့နေမှာဒါတပတ်ချင်းဘုန်းကြီးနှစ်ပါးပေါင်းလို့မဖြေဘူးဆိုလို့ရှိရင်တော့တတ်လို့မဖြေဘူးဆိုလို့ရှိရင်တော့ဒီပိဋကကိုဘုန်းကြီးကတတ်နိုင်တယ်များအပူကြီးလည်းနည်းမှမဖြေနိုင်ပါဘူးပိဋကပိဋကနဲ့လင်နိုင်လောက်တဲ့အချိန်ကြီးတော့ဘုန်းကြီးဘုန်းကြီးဖို့ရတော့မျက်မှန်းလို့မရပါဘူးဘယ်နည်းနဲ့မှဖြစ်နိုင်တယ်လို့မထင်ပါဘူးဒါတော့ဘုန်းကြီးတတ်နိုင်တယ်များဉာဏ်ဉာဏ်ဖြေရှင်းကြရတဲ့အချက်ကလေးတွေကိုယူသားစွာနဲ့ ယူသေးသေးနာယူမှုတက်တက်နဲ့မပြီးသေးပါဘူးအဲ့ဒါလေးတွေနှလုံးသားထဲစွဲသွားအောင်တနည်းအားဖြင့်ကောင်းထဲမှာစွဲသွားအောင်လို့မှတ်သားထားမှုလည်းလိုပါတယ်အဲ့ဒါကဓာရဏလို့ခေါ်ပါတယ်အဲ့ဒါလို့နာယူမှုသဝနာနဲ့ဓာရဏဆောင်မမှုအဲဆောင်မမှုဓာရဏကျူတဲ့အခါမျိုးမှာဤသုံးနည်းရှိပါတယ်အဲ့ဒီဤသုံးနည်းကအဝကုသပညာဆိုတာပါ အိုးပေါက်ပြီးတော့ထားတဲ့သဘောမျိုးလိုပေါ့အဲ့ဒီလိုယူတဲ့နည်းရတနည်းဒါဥသိကပညာပေါင်ဝင်ပေါ်မှာပေါင်ဝင်အတိညာရှိတဲ့နည်းကတနည်းဒါတော့ပုထုပညာဒုတယ်ကျေပြတ်တဲ့အတိစိတ်သက်နဲ့ယူတဲ့နည်းရတနည်းအဲ့ဒီသုံးနည်းရှိပါလားအဲ့ဒီသုံးမျိုးတွေကဥမောက်နည်းနဲ့ယူတဲ့ဆိုတာကတော့ဥရိခွက်တွေဆိုတာတစ်ခုခုထည့်ကြရပဲ ဒါပေမဲ့လို့အဲ့ဒီဥဟာပက်လက်လာမနေပဲနဲ့မောက်နေမယ်ဆိုရင်ဘာထဲတယ်မဝင်ဘူးတချို့တချို့ယောဂီတွေတချို့တချို့ပုဂ္ဂိုလ်တွေတရားနာတဲ့အခါတရားတော့လာနာကြပါရဲ့အတန်လေးတော့သာကြားတာပဲကျန်တဲ့ဟာဒီသူ့စိတ်စိတ်မနာဘူးအဲ့ဒါလို့စိတ်တွေကြံ့လွန်ပြီးတော့တရားကောင်းကောင်းမုံမနာဘူးဆိုရင်အတန်လောက်သာကြားပြီးတော့တရားရဲ့အတိတ်ပဲနားတဲ့အခါလုံးသားတဲ့အခါမစွဲတော့ စွဲပဲပြည်ပြီးတော့အကုန်လုံးရှံထွက်ကုန်တာပါထွက်ကုန်တာအဲ့ဒါအဝကုသပညာနည်းနဲ့နားတယ်လို့ခေါ်ပါတယ်ဒုတိယကတော့ကုသင်္ကပညာနည်းနဲ့နားထောင်တာပေါ့ဒုတိယဟာဒီနေရာရာမှာလာပြီးတော့ထိုင်လိုက်တယ်သူ့ပါလာတဲ့ပစ္စည်းပေါ့လေပုံမမှာသုံးမယူဝင်ပေါ်မှာခဏထားတယ်အများနဲ့စကားတွေဘာတွေပြောဆိုပြီးတော့မိမိလျော့လျော့နေပေါ့လေထားလိုက်တဲ့အခါမှာ ပုံဝဲပြည်စီအောက်ကျန်နေရဲ့ကျနေရဲ့ရောပါမတော်ဘူးဒါလိုပဲတချို့ချို့ပုဂ္ဂိုလ်များတရားနာတဲ့အခါစိတ်တော့မပြတ်လို့နေတယ်နာတော့နာပါတယ်နာတယ်လည်းပဲရောက်ပါတယ်နှုတ်သားတယ်လည်းရောက်ပါတယ်နာတော့တော့သဘောပေါက်တယ်လို့ပါပဲဒါမှမဟုတ်တရားဝဲလည်းပြီးလည်းပြီးရောထသွားတဲ့အခါဘာမှပါမသွားတော့ဘူးဒီမှာတရားနာရဌာနမှာပဲအကုန်လုံးနာကြချက်တွေကျမ်းနေတယ် အဲ့ဒီလိုနည်းနဲ့နာတာကတော့ဥစဉ်ကပညာလို့ခေါ်ပါတယ်အဲနောက်ဆုံးကတော့တကယ်ယူတည်တည်နဲ့တခြားတစ်ပါးလည်းစိတ်မသွားစီပဲနဲ့စူးစိုက်စိုက်နာကြတယ်နာကြပြီးတော့လက်တွေ့ထိရအောင်ကျင့်သုံးမယ်ဆိုတော့ရွေချက်ကောင်းကောင်းနဲ့နာတာတစ်ချက်လေးမှတခြားတစ်ပါးစိတ်မသွားစီပဲနဲ့နာတာပါလို့အဲတော့ကျေပြတ်တဲ့အတိညာသူ့ရဲ့ကြီးမားတဲ့အတိညာနဲ့နာကြတဲ့မျိုးလို့ခေါ်ပါတယ် အဲဒါပုထုပညာလို့ခေါ်ပါတယ်ဘုရားတို့ပိဋကကတော့အဲဒီနောက်ဆုံးပုထုပညာပိဋကမျိုးပါပဲအဲဒီတိုင်းလည်းဘုရားတို့ယူဆထားပါတယ်ဒီခုအထိဥက္ကဟပရိပု္ပ္ပာသမဏဓာရဏပြီးပါပါပြီ။อืมသမသနာဆိုတာကတော့ကသမပฏิပတ်တိနဲ့အတူတူပါပဲ။ရှိပိုင်း ချက်၄ချက်ပြေပြွန်သွားလို့ရှိရင်နားလည်သွားလို့ရှိရင်သမသနာဆိုတာတုတ်တာတော့တာပဲနိလမှန်စွာရှင်းလုံးတဲ့အပိုင်ရောက်သွားတော့တာပါပဲဒီမှာအဲဒီလိုလေ့လာမင်းများနာယူမှတ်သားမှုဟာဘာနဲ့ပတ်သက်တယ်လို့ဘာပြီးနေတယ်လို့ဆိုတော့တန်တတ္ထရိဓမ္မေသပတရာယတံလို့ဒီလိုဆက်ပြထားပါတယ်တန်ထို့တော့ဒီလမှာဆိုကျင့်သုံးရေးအတွက် နိနာကောင်းကိုလေ့လာမေးများနာယူမှတ်သားခြင်းသည်တထရိနေပြတော်မူတဲ့ဘုရားအပေါ်၌၎င်းဓမ္မေစနိလန့်ဖြစ်တဲ့အခုလိုအထက်တန်းစားသတိပဋ္ဌာန်လုပ်ငန်းစဉ်တရား၌၎င်းပတာရယတံစီညိုလေးစားမျက်နှာမှုနဲ့ဆက်ဆက်နေပါသည်တဲ့။อืมတရားနာကြတယ်ဆိုတာဤတည်တဲ့ဆရာဘုံကလည်းပဲလေးစားမှုမရှိဘူး တရားရဲ့အကျိုးမတည်ပဲနဲ့ဗောလေတရားပေါ်မှာဒီလောက်အကျိုးရှိတဲ့တရားပေါ်မှာလည်းပဲလေးစားမှုမရှိဘူးဆိုရင်နာလို့မဖြစ်ပါဘူးဒီလာလို့လည်းမဖြစ်ဘူးမမြလို့လည်းမဖြစ်ဘူးနာလို့လည်းမရှိဘူးဆောင်းလို့လည်းမရှိဘူးလေးလာလို့လည်းမဖြစ်နိုင်ပါဘူးဒီတော့ဒီလိုခုနလေးလာမင်းညာနာယူမှတ်သားမှုဆိုတာလောဘဒေါသအစရှိတဲ့ကိလေသာတွေကိုကင်းငြိမ်းဖို့နိဗ္ဗာန်ကိုပြီးတော့လို့လည်းမြတ်စွာဘုရား ကြီးမြတ်စွာဘုရားကငါလည်းပဲလေးစားမှုရှိရပါတယ်ကိလေသာငြိမ်းချောက်ဖြစ်တဲ့တရားနိလန်းကိုငါလည်းပဲဒီလိုဒီဒီလေးလေးစားစားရှိဖို့အရေးကြီးပါတယ်ဝိရှိမတဲ့အခါမှာအထိုင်သာကိုယ်ဆံလို့ရှာစတယ်ပေါ့ဒီတိုင်းအဲဒီကြည့်ရတာလက်တွေ့လုပ်တဲ့အခါမျိုးမှာလည်းယူဒီဒီလေးလေးစားစားရှိရေးကြည့်ပါတယ်ယုံကြည်မှုမရှိဘူးဆိုလို့ရှိရင်တော့ဘာမှလုပ်လို့မဖြစ်ပါဘူး။ဒါကြောင့်ဓမ္မယုံကြည်လေးစားမြတ်လို့မှုရှိရမယ်လို့သံဃာများမှာပြတ်ထားပါတယ် ဘုန်းကြီးအနေနဲ့ပြောချင်တာတော့ဘုရားဘောမှာကြည်ညိုလေးစားမှုဆိုတာကတော့ပုဂ္ဂိုလ်ရေးရာဆန်းနေတော့ခဏထားရင်လည်းထားလိုက်ပါတကယ်အဲစိတ်တဆင်ကြယ်ရေးအတွက်ဒီကြောင့်ဒီတော့စီးဖြစ်တဲ့တတိပဌာလုပ်ငန်းစဉ်တရားပေါ်မှာလေးစားမြတ်လို့ပေါ်ရရင်တော်တော့ပါပြီအဲ့ဒီလောက်စီရှင်းတတ်ပါပြီအဲ့တော့တရားပေါ်မှာလေးစားမြတ်လို့မှုရှိရင်နာယူမေးညာ အဲလိလနာယူအဲလိလမင်းများနာယူမှတ်သားမှုဖြစ်သွားပါပြီအဲဒီလိုဖြစ်ရင်လည်းပဲနိလမှန်စွာကျင့်သုံးမှုအပိုင်းရောက်သွားပါပြီနိလမှန်စွာကျင့်သုံးမှုအပိုင်းရောက်သွားလို့ရှိရင်မကျင့်သုံးလို့ဖြစ်ခွင့်ရှိတဲ့ဆရာတော်ကအစရှိတဲ့အနောက်ရှစ်အငြိကြီးတွေလည်းပဲကျင့်ပါပြီအဲ့ဒါကြီးကျင်းရင်အဆင့်ဆင့်ကျင်းလို့ရှိရင် ယုံနာပိုင်းခြားသိမှုကအစပေါ့ဉာဏ်လေးတွေလည်းပွင့်လာမှာနောက်ဆုံးဝတ္တသစ္စာခေါ်တဲ့သိပ္ပံကိုပေါ့လေသိရမဉာဏ်ပူဉာဏ်နဲ့မျက်မှောက်ပြီးတဲ့အထိဖြစ်သွားမှာပါပဲအဲ့ဒီတိုင်ဤလဘစွာကျင့်သုံးနိုင်ရတော့စိတ်စင်ကြယ်မှုကအစယုံနာလေးတွေပိုင်းခြားသိပြီးတော့တစ်ဆင့်နဲ့တစ်ဆင့်ဉာဏ်လေးပွင့်ပြီးတော့နောက်ဆုံးဝတ္တသစ္စာနှစ်ခုကို ပိုင်ပိုင်နိုင်နိုင်နဲ့ရှိနိုင်လောက်တဲ့အထိကျေးဇူးပွားများအထုနိုင်ကြပါစေ။